ကျေးဇူးရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌22ရက်4လ69ခုနှစ်နေ့လယ်ပိုင်းတွင် ဟောကြားတော်မူသောတရားတော်ဒီဘူတောအယံလောကောတဏုခိတဝိပါဒတိတကုဏောသာလမုတ်တော်ဝအာပောတက္ကာယကိစ္စတိ ဓမ္မပဒထဲပါရအယံလောကောဤလောကကြီးသည်အန္တိဘူတောအမိနဲ့အမိုက်ဆင်းမျိုးတို့တောင်လိုက်မမေနိုင်တော့ဣဋ္ဌဤလောကကြီးတည်း၌ဝိပါဒတိအမိုက်မောင်ပေမှုတတိဖြင့်အထူးရှုမှတ်လေ့ရှိတော်သူသည်တဏှုကောနည်းနည်းလေးပဲဟုတ်ကလား ဟင်နည်းနည်းလေးပဲရှိတယ်တဲ့အမိုက်မောင်ကိုပယ်ဖို့ရာအတွက်ကြတော့တဲ့ဟင်တို့မှာမေးမေးတလောက်မိုက်ဟုတ်မေးလဲမေးမိုက်လဲမိုက်တယ်နေဟင်ခင်မေးတယ်ဆိုတာတို့မေးဘူးတယ်ဗျာဟင်ခင်ကြီးကတို့စားရင်လည်းမေးတာတယ်နေအဲသွားရင်လည်းမေးဗျာတခါတလေတို့သွားရင်မှတာလေးဘက်ထောက်ရချင်းမေးတောင်းမို့ ရှင်ဦးစည်းကအမြဲတမ်းဟိုနေရွက်ကိုဒူးနဲ့တိုက်ပေးနေတာဟုတ်ကလားဗျဟင်တခါတလေဆိုင်းမတမိတ်ချင်မိနေတယ်ဟင်သာမမသိဘူးရှင်အဲ့လောက်မိတာတဲ့ဗျဟင်အဲ့ရှင်ဦးစည်းကနောက်ကနေပြီးနေရွက်ကြီးကိုဒူးနဲ့အတင်းတိုက်နေတာဟုတ်ကလားဘာသာမိတ်တာလုံးလို့ဟုတ်ကလားအဲ့ဒီမိတ်တတ်တဲ့ဆင်က ဟောမှာတစ်လုံးကြီးတွေများဆိုဟင်ဟာကော်လိုက်ဟာဆိုတစ်ချက်သေးနဲ့ကော်ထင်တယ်ဟိဟင်မိတဲ့ဆင်းကြီးတွေပြောတာဟင်အာတစ်လုံးကြီးဆွဲလိုက်ဟာဆိုပဲနဲ့တော့ဟင်ဆွဲတယ်နဲ့အဲတို့ကြတော့ဟဲ့တန်ဃာတော်တွေကအာထုတ်ဆိုပဲတော့ဟင်ဟောမရအောင်ဗျာတန်ဃာတော်တွေကအာထုတ်ဆိုပဲနဲ့တော့ခေါ်ရမေရတော့ ဟုတ်လားအဖိုးရှင်ကြီးရှိအောင်တယ်တို့ရံဖြစ်เสียလည်းရှိတော့ခွေအဖိုးရှင်ရှိတာပင်လုံးဖို့ဟင်အဲအာထုတ်ကြပြောလုံလာဖို့ဘယ်လိုလုံတော့ဖို့လုံမေ့ရဆိုတာတို့မေ့လားဟဲ့ဟင်တို့တို့ဟိုတန်ဃာတော်ကြီးကြောင်းသွားလဲပဲနေတော့တိုက်တွန်းလို့တာထင်တယ်ဟဲ့ဟင်ဒီတိုင်းကြီးလှော်လိုက်သလားတိုက်တွန်းလို့သလား အိမ်ပင်တော့ဟောဗျတိုက်တွန်းပြီးပြန်သွားတယ်ဟင်လမ်းပင်တော့ဟောဟင်အဲပင်ကြိုင်ကုန်းတွေ့တော့ဟောဟုတ်ကဲ့အလူမန္တတွေ့တော့ဟောဘယ်နှခါလောက်တော့ဟုတ်ဗျအမေလို့ရအောင်ဗျာအဲဆင်းနဲ့ဘသူကပုံမေ့လို့ဖေးလောကရောများဟင်ဆင်းနဲ့မေ့ထင်တို့ဟင် ဆင်းမိတာနင်းနေဗျာအတုံးမိတာကဘယ်လိုခိုင်းမှုမှာကို မလုံတော့တာထင်ဗျာဟင်တိုင်းတို့ကဆင်းတဲ့မိထင်တယ်ဟင်ဆင်းငါစားရင်မိသွားရင်မိဟင်တို့ကတော့24နိုင်မိတာနဲ့တူကြဗျာဟင်ဟင်အဲအဲ့တော့ဝိပဒတိဆိုတာအမိုင်းမောင်ပဲမှုတတိဖြင့်အထူးရှုမှတ်လေရှိတော်သူသည်တဏှုကောနည်းနည်းလေးပဲမ မပြုတ်ပလောက်မရှိတယ်တဲ့တို့ဒီလောကကြီးထဲမှာလေဟုတ်ခလားဇာလမုတ်တော်ဆိုတာပိုက်ကွန်ကြီးတဲ့ကမိမိနေတဲ့ငှက်ဟာပိုက်ကွန်ကြီးတဲ့ကနေပြီးလွတ်သွားပြီဆိုတော့တည်င်းကိုကြားတော့ဟုတ်ခလားဒီဇာလမုတ်တော်ဆိုတာပိုက်ကွန်တဲ့ကလွတ်သွားပြီလို့တည်င်းကြားတော့တကူနောဤပိုက်ကွန်မိငှက်ပြီးအပေါ်ဤဝါနေတဲ့ကဲ့သို့တဲ့ဟုတ်ခလား ဟင်တို့ဥမာမဲ့ဟိုတို့တော်တော့ရင်တော့ရှိပါသေးလားဘာတော့ဟိုဂျိုးမီရိုက်ထားတော့ဘာတော့ဟင်ပိုက်ကြီးနေတယ်လေဟင်ဟိုဂျိုးဘိုးဂျိုးဘောတဲ့နေရာမှာဟိုကောင်းငင်ဖိုက်ခေါ်တာပေါ့ဒါကြီးနဲ့တစ်ဖက်ကနေပြီးတော့ထောင်ထားဒီဘက်ကနေပြီးတခါတည်းလှမ်းလိုက်တော့ဂျိုးတွေကလှမ်းပြီးပြန်တော့ပိုက်ကြီးနဲ့တို့မိဟုတ်ကလားအဲ့ဒီပိုက်ထဲမိနေတဲ့ဟိုဂျိုးဟာလွတ်သွားတယ်ဆိုတဲ့တင်ကြားဖို့လားကြားပါဘူးဟင် မကြဘူးတလို့တဲ့ဗျာဟုတ်ကလားဟင်ဟင်ပိုက်ထဲမိနေတဲ့အဲ့ဒီငှက်ဟုတ်ကလားဂျိုးဟုတ်ကလားအဲအဲ့ဒီအကောင်တွေဟာအဲပိုက်ထဲကလွတ်သွားပြီလို့ဆိုတဲ့တင်းဟာဟုတ်ကလားဟိမကြဘူးတလို့ပဲတဲ့သို့မဟုတ်နင်းနေတော့ပဲကြားတလို့လားဟုတ်ကလားအပေါ်ဤဝါဆိုနင်းနေကြားတာတယ်ဟင်အကောင်တရားမှတကောင် သို့မဟုတ်တစ်ထောင်မှတစ်ကောင်တစ်သောင်းမှတစ်ကောင်လောက်ရှိရင်တင်လေဟင်ဟုတ်ကလားဒီလောက်ပဲလွတ်တယ်ဆိုတဲ့ရင်ဟာနင်းနင်းလေးပဲကြားသလိုတဲ့ဗျာဟုတ်ကလားတက်ခါရနတ်ပြည်သူသွားခြင်းဟာဟင်သွားနိုင်တော့သူဒီအပေါ်အဲတယောက်တလေသာကိစ္စတီသွားနိုင်တယ်ဟုတ်ကလားနတ်ပြည်သွားနိုင်တဲ့လူတော့တယောက်တလေလောက်ရှိတယ်ဗျာနင်းနေပဲကြားတယ် တိုင်းဗြမာပြည်တို့နိဗ္ဗာန်ပြည်တို့ဆိုတော့ဟင်ဘယ်လောက်များကြားဘူးမလို့ဟဲ့ဟင်ဘယ်လောက်ကြားဘူးတော့ဟင်မေးတော့တယောက်မှကြားဘူးဟုတ်ကလားအဲတယောက်တလီတော့ကြားဘူးမှာပါဗျာဟင်ဒီနေ့ဒီနေ့နဲ့ပြောရင်ဟာလာဝေဘူးဆရာတော်တပားကြီးကြားလိုက်တာတယ်နောက်ထပ်ကြားသေးတော့ကိုနောက်ပဲဆိုဟိုစိတ်ခွန်တယ်ဟဲ့မအားသေးကြားတော့ပဲကြားဖို့တယ်ဟင် ဟင်ဟိုတို့ဒါဆိုနှစ်ပေါင်း90လောက်ဝန်းကျင်တယ်ဟိဟင်ဒီတော့ကြာဘူးသူဟင်ဒီရင်တော့ကောဟင်ကြာဘူးတို့ဟိုမန်းလေးနဲ့ပြောလို့ရှိရင်ဟောဟဲ့အခုမိုးကုတ်ဆရာတော်ဘုရားကြီးအရှင်ဒီနောက်ကြာဘူးတိဟင်ဒါရင်လွတ်တာဘယ်လောက်ရှိတော့ဟဲ့ဟင်လွတ်တာဘယ်လောက်ကြာဘူးတော့ဘယ်လောက်နေတော့ဟင် တို့လူဦးရေချိုးရနေပြောရင်ဘယ်လောက်နေတော့အဖိုးရှင်ဟောမဟုတ်ကလားဟင်အဖိုးရှင်ရွာကဘောင်ဘယ်လောက်လွတ်သွားပြတယ်တော့ဟင်အမဘယ်များဘသူများလွတ်ပါလင်ကဲသူပြောတော့မအောင်များကဲဟင်ဟင်တပည့်တော်ရဲ့တပည့်တော်ရဲ့လားဘာတော့ဖိုးရှင်ဟင်ဘယ်မလို့လဲတို့တရွာတရွာကိုလွတ်သွားသူဘယ်နှယောက်တဲ့တော့ဟိကြားဘူးလားတရားမကြားဘူးလားဟုတ်ကလားဗျဟင် ဒါမို့တို့နတ်ပြည်သွားနိုင်သူနည်းနည်းလေးတဲ့ဟုတ်ကလားဗျာဟင်အဲ့တော့တို့ဟိုဟာနဲ့ပြောလို့ရှိရင်တော့ဗျာတတ္တဝါတွေရဲ့တန်တာမှာကိန်းတဲ့စိတ်နဲ့ပြောရမှာတယ်ဟဲ့ဟုတ်ကလားဟင်တို့ကံစိတ်ကောမရှိဘူးလားဟဲ့ကောင်းမှုမကောင်းမှုပြုလို့တဲ့စိတ်ကိုဆိုလိုတာလေရှိတယ်ဟဲ့ပြီးတော့ဇံစိတ်ကောဟဲ့ရှုမှတ်ဆင်ခြင်းနေတာလေဉာဏ်စိတ်ကောဟဲ့စိတ်ဒီသုံးဒီသုံးမျိုးပဲရှိလိမ့်မယ်ထင်တယ် ဟိကံစိတ်ရဲ့ဟုတ်ခလားအင်းတို့ဇံစိတ်ရဲ့ညာစိတ်ရဲ့သုံးမျိုးရှိမှတင်ပြီဒါကတော့အာယုံခွဲလို့ရှင်တော့ကာမအာယုံနဲ့ဓမ္မအာယုံနှစ်မျိုးပဲရှိတော့မှတင်ပြီဟုတ်ကလားအဲ့တော့တို့ကံစိတ်ကကာမအာယုံကို အာယုံပြုတယ်တင်တယ်ဟဲ့ဇံစိတ်ကညာစိတ်ကဓမ္မအာယုံကိုအာယုံပြုတယ်တင်အဲ့တော့အာယုံပြုကြတော့ဟိုနှစ်ခုတည်းရှိတယ်တင်ဗျဟင် စိတ်ကြတော့သုံးမျိုးပြောကြသို့အဲ့တော့တို့ကံစိတ်ထဲမှာလည်းပဲဟိုကြိုက်ကြိုက်တလို့လောဘလျောက်တယ်လေမုံမုံတလို့ဒေါသလျောက်တယ်လေမတိမတိတလို့မောဟလျောက်တယ်လေဒီကံစိတ်လည်းရှိတယ်ထင်တယ်ဟုတ်ပါဟင်ပြီးတော့ကြိုက်တာကိုပဲ၍မကြိုက်တာကိုပဲ၍မတိတာကိုပဲ၍ဟုတ်ပါလားအင်းဒါနမှုတိလမှုလုပ်တဲ့ကံစိတ်ကိုရှိတယ်ထင်တယ် ကြည့်တယ်လေတိုင်းကိုကောင်းကံနဲ့ဆိုးကံကံမှာနှမျိုးကွဲသွားမယ်ထင်တယ်ဟုတ်ကလားဗျကောင်းကံနဲ့ဆိုးကံဟုတ်ကလားဟိတို့ကောင်းကံကခုနကဒါနမှုသီလမှုထင်တယ်အာယုံစွန့်လွတ်တာထင်တယ်ဒါနမှုကတို့တည်းရှိတဲ့ကာမအာယုံကိုစွန့်လွတ်တာထင်တယ်ဟိကိုခံစားမဲ့ကာမအာယုံလေဟုတ်ကလားသုံးဖြင့်သုံးပေါ့ကြောင်းဖြင့်ကြောင်းပေါ့ငွေဖြင့်ငွေပေါ့ ဟုတ်ကဲ့ဒါတွေဆုံးလို့တာတယ်လေကိုကိုကာမအာယုံခံစားမှာကိုမခံစားဘဲနဲ့လက်ထက်ရောက်နေတာကိုဆုံးလို့တာကဒါနတယ်လေဟုတ်ကလားတို့သီလကဟိုမရောက်သေးတဲ့ကာမအာယုံကိုဟင်တားဆီးတာတယ်ဗျာဟုတ်ကလားဟင်မရောက်သေးတဲ့ကာမအာယုံကိုတို့ဒီကနေ့ပြောကြပါစို့ဗျာဒီဒီကနေ့ဈေးအောင်နေတာဟင်မရောက်သေးတာပယ်ခဲ့ပြီထင်တယ်ဟုတ်ကလားဟင် အဲမရောက်သေးတာပယ်ခဲ့ပြီဟင်လက်မရောက်သေးတာလည်းပယ်ခဲ့ရတယ်ဟုတ်ကလားဗျာပြီးတော့အတိအတိကာမအာယုန်တွေကြိုက်ပြီးလျောက်မကြိုက်ပြီးလျောက်မသိပြီးလျောက်ကျိုးလုံးမဲ့ဟာတွေရောသူတားသိထားတယ်တဲ့ဟဲ့ဒါတိလကတောင်းယူတယ်တဲ့ဟင်ဟုတ်ကလားဒါကကာမကာမအာယုန်လိုက်စားမှုကို သူကပေတဲ့အပိုင်းထင်တယ်ဟဲ့ဒီကံစိတ်ကလေဟုတ်ကလားဗျာကိုကံစိတ်က ကာမအာယုံကိုရယူဖို့ကြိုးစားတာတယ်ဟဲ့ဟင်ကြိုက်စိတ်မကြိုက်စိတ်မတိစိတ်ကလေဟင်ဒါကာမအာယုံကိုရယူဖို့ကြိုးစားတဲ့နေရာဒီစိတ်သုံးမျိုးနဲ့လွတ်ကြလားဗျာဟင်တို့ဆိုင်မော်တက်သူဟာကောဟဲ့ဟင်ဆိုင်မော်ဘာလို့တက်တာတော့ဟင်ဂုံပစ္စည်းဝေမလို့နဲ့တူတယ်မှတ်လို့ဟင်ဝေမလို့မဟုတ်ဘူးလား တို့တို့တို့ကဟိုဝေများဝေကျင်လို့များဆိုင်ပေါ်တက်တော့နေသလားလို့ဟုတ်ကလားဟဲ့ဟင်လူကျင်စိတ်နဲ့ထင်တယ်ဟဲ့ဟင်ဒီကနေ့ဟိုမိမိမျောတော်များဟိုတို့ဝယ်သူမလာရင်ဘယ်လိုနေမလို့ဟင်အိမ်ပြန်တော့ပြောပြောကြီးပေါ့ဆက်ဘာပြောလို့တော့ဟုတ်ကလားဗျာဟင်ဟင်ဟင်ကဲပဲနဲ့တုံးဗျာ ဟင်အဲတို့ဟိုရုံမှာလှုပ်လှုပ်တာတွေဟဲ့ဒီဖိတ်နဲ့ထင်တယ်ဟင်အဲကြောင်းလှုပ်လှုပ်တာဒီဖိတ်နဲ့ပါလားအဲ့တော့ရွာတဲ့လှုပ်လှုပ်နေတာဘယ်ဖိတ်နဲ့လှုပ်တော့ဟင်ဟင်ကြိုက်ဖိတ်နဲ့လှုပ်မယ်ဟုတ်ကလားဘို့တို့ကြိုက်ထားမရရင်ဟောကြိုက်ထားလက်လို့ဆုံးရှုံးရင်ဟောဟုတ်ကလားဟဲ့ဟင်အဲ့တော့မုံသိလာမှထင်တယ်ဟဲ့အဲ့တော့ကြိုက်ထားဝင်ဟောတည်သေးလားဟဲ့အကြောင်းကျိုးကောင်းဆုံးတည်တော့အဲမုံနာဝင်နေဟောတည်သေးလားဗျာ အကြောင်းအကျိုးကောင်းဆုံးသိဘူးအဲ့တော့တို့ဒီစိတ်၃မျိုးနဲ့ထင်တယ်ဟဲ့ကာမအာယုံရယူဖို့ကြိုးစားတယ်မရအဲ့တော့တို့တရက်တရက်ကိုအဲ့ဒီဖိုးကံဘက်ကိုဟိုတို့ဘာတော့ကံတူးကံဖောနေတာနဲ့ဟုတ်ကလားကောင်းကံဘက်ကိုကံတူးကံဖောတာပဲပဲများဟုတ်ကလားဟင်ကံနဲ့ပြောရင်တော့အောက်ကံနဲ့ထက်ကံပေါ့လေအောက်ကံနဲ့ထက်ကံဘယ်ကံကိုကြီးကြီးလုပ်နေတော့ဟာပါအဖိုးရှင် အဖိုးရှင်ဘက်ကံလုံးများအဖိုးလည်းပါတာပဲတိုင်းအဖိုးရှင်လည်းအောက်ကကြီးဒူးနာပေါ့ဟင်ဟင်အဖိုးရှင်ဘာလုံးနေတော့ဟင်တိုင်းတို့ဟာတွေဘာလုံးနေကြတော့ဆိုအောက်ကန်ဒူးနေဟင်ဘာလုံးနေတော့ဟာသူများကြတော့အောင်မဗျာတို့တို့ပြောကြတာမှာအောက်ကန်ဒူးနေဟင်ဟင်ဟင်ဘယ်လိုအထက်ကန်ဒူးသူမပါဘူးလားသိတယ် ဟောမေတော့မရအောင်ဖတ်မဲဟန်တူပါဗျာဟင်အဖိုးရှင်အထက်ကကတော့ကောနေပြီဗျဟင်ကောနေပြီဗျဟင်နတ်ပြည်ပေါဖို့ထင်တယ်ဟေ့အထက်ကကပေါက်ကကဟိုလောဘကတိတ်တာထင်တယ်ဗျဟင်ဟိုတို့ဒေါသသွားဟိုမကြည်ချမ်းစိတ်ပြောတာလေနှလုံးမသားစိတ်ပြောတာလေဟုတ်ကလားအဲဒါကတော့ငရဲထင်တယ်ဟေ့တို့ဒါကတော့ကြက်ဟဲ့ဒါကတော့ဝဲဟဲ့ အဲ့ဒီတို့ရွာတဲ့သိနေတဲ့သိတွေကအဲ့ဒါမောဟတိခေါ်တာလေဒါတိဋ္ဌံသွားမှထင်တယ်ဟဲ့ဟင်အောက်ကံကသွားမှဒါထင်တယ်ဟဲ့ဟုတ်ကလားဗျာအဲ့တော့တို့တနေ့တနေ့ကိုအဲ့ဒီအောက်ကံအတွက်ကညတညလုံးကလည်းအိပ်ပြေတာပြန်မောဟထင်တယ်ဟင်ကုသိုလ်သိလားအကုသိုလ်သိလားအဲ့တော့24နာရီမှာညတဝက်ကအောက်ကံပဲထင်တယ်အဲ့တော့အောက်ကံကအဲ့ဒီကိုတော်တော်ကြီးနေထင်တယ် ဟုတ်ကလားဟဲ့အဲ့တော့မနေ့ကနိုးတော့တရားရှုမှတ်လို့မဟုတ်ဘူးလားဟုတ်ဘာနဲ့နိုးတော့ဗျာဟင်ဟင်လောကရောမဲ့လူနိုးလို့နိုးတာတော့မရှိပါဘူးတောကနိုးလို့နိုးတာများတယ်ဟင်ညာအိယာဝင်တွေကနင်တော့မနေ့ကဘယ်ချိန်လောက်ရမနောနဲ့တော့ကဟိုမှာပြီးဟုတ်ကဲ့ဆိုမှတိတ်တာမဟုတ်ဘူးလားဘယ်နဲ့တော့ မနဲ့ကိုဘယ်ချင်းဘယ်ချင်းဘာဘာဘာဆိုသူအကုန်လုံးခိုင်းလားထင်တယ်ဟဲ့မနဲ့နိုးထားနဲ့လှုပ်ဖို့ရဆင်းနေခိုင်းပြီပြီအဲ့တော့ကနိုးတော့လူနှိုးလို့နိုးတာနဲ့တောကနှိုးလို့နိုးတာဘယ်ဟာကနားတော့ဟုတ်ပါမလားဒိုင်းတရက်အတွက်ကိုစလိုက်တယ်အကောင်းနဲ့စသလားဖိုးနဲ့စလားလောကရောဟင်အဖိုးရှင်ဟုတ်သလားဖိုးရှင်ဟုတ်သလား အာဖို့ဒီနေ့မှန်ပါကြီးတယ်ဟာလားညင်းပြဖို့ဟင်အဲအဲ့တော့ဒုက္ခရှိပြအဲ့ဒီအရာဟိုပဲလှုပ်ထားဘာတော့မျက်နာပစ်ထားတော့ဘာတော့ကစပြီးအမှတ်ကလေးနဲ့မဟုတ်ဘူးလားမငင်းနဲ့လားကြုတ်ပြီးလို့ပြောတာအမှတ်ကလေးနဲ့မဟုတ်ဘူးလားမငင်းညနဲ့ဗျာဟင်ဟောဘာလို့ငင်းတာတော့ဗျာဟင်ဟင်အဲ့ဒီအရာမျောပါသွားတာတဲ့ဟဲ့ ဟင်မောကြီးတယ်မျောပါတော့ဘယ်တော့ဟင်ရည်သီးတန်တော့ရည်သီးတန်နဲ့ပဲမျောလိုက်သလိုတခါတည်းလောဘတလဲတောကတလဲလောဘတလဲတောကတလဲနဲ့ဟုတ်ကလားဟင်ဟိုတို့ထံဟိုဆွန့်ချက်တာရောက်မှကြီးမှွေတာတောင်းဟင်လောဘတန်နဲ့တောကတန်ကြမှာပါ ကုသိုလ်တန်ထွက်လားအကုသိုလ်တန်ထွက်ဟုတ်ကလားဟင်ထမလို့ငှဲ့တော့ဘယ်လိုတန်ကြရတော့ ဟုတ်ကလားဗျာအဲ့တရတရတရတရတရညာအေယဝင်ကနေတိအေယဝင်ကနေတိအဲ့တော့တို့ကောင်းကံဘယ်လောက်ရှိတော့အဲ့ဒီမှာဟုတ်ဘာဖြစ်ဟောဗျာဟင်အတူတူဟိုမန်းလေးတော့ကောင်းကံနေကြီးတဲ့နေမှာပါဟင်ဟင်တော့ပါကြီးပဲလေတို့ဟင်မန်းလေးတော့ကောင်းကံနေကြီးတယ်မဟုတ်ဘူးလားမန်းလေးကံကောင်းတယ်ခင်ဗျားတို့ဒေါ်လာကံမကောင်းဘူး ဟင်ဟောဘယ်လိုလဲဗျာဟောဘယ်လိုလဲဗျာဘယ်လိုလဲဗျာဟင်ဂျိုင်းကြီးဘာဖြစ်အမီးလောင်နေလားဘာလဲဗျာအမိုင်းအင်းမီးရောမလောင်ဘူးလားအဲဆိုင်မတက်ကြတာတော့ကမီးရောလောဘမီးရောအငင်းခုံတာကောတော်တော်ဟိုဈေးကျွေးအကြေအကြေပေးမတော်လို့လိုက်တော့နာကော မင်းမလောင်နဲ့နေရှိလားရဟန်းသေးဟင်ဟုတ်ကလားဟဲ့ဒါမှမီးလောင်မှဆိုတော့ရေနောက်ဘူးတယ်ဗျာမီးလောင်မှဆိုဆိုတော့ဟင်ဟင်မီးမလောင်တဲ့ချိန်များရှိသေးလို့လားအဲ့တော့ဒိုးဆူတောင်းမှလောင်ပါလားမတောင်းရင်ကလောင်နေတာလားဒါနဲ့တို့ပြောရသလားဗျာဟောဗျာတို့တို့ကဆူတောင်းနေတယ်ကြည်အောင်ဟင်ဟင် အဲ့တော့ဟိုလိုမြို့ကြီးလေးကြကြလို့ဟိုဟာလုပ်လေးထင်တယ်ဟိဟင်အောက်ကန်ငါကျေလေးထင်တယ်ဟင်အဲ့တို့တော့ကန်နှမျိုးကန်ဘယ်ကအောက်ကန်ကျေတော့ဟုတ်ကလားအောင်ပင်လေအောင်ပင်လေဟင်အောင်ပင်လေတို့ရွှေဘူကြတော့ဗာတဲ့မဟာဘယ်လိုတဲ့မဟာပါသေးတယ်နန္ဒာရင်တော်ရောပေါ့မဟာကဘာလို့ထဲ့တော့ဟင် ဘာဖြစ်လို့တော့အောင်ပင်လေတဲ့ပူကြီးလို့တယ်တို့ကိုပြီကဟုတ်ကလားဗျာဟင်ဘုရားအောင်ပင်လေလောက်တယ်ပင်လေလောက်တယ်လေဟိုကနန္ဒာကဘလောက်တဲ့တော့မဟာတလိုက်သေးတယ်ကဲဘကံကပူကြီးတော့ဟိအမဟာကပူကြီးတယ်ကြောင့်ကတော့ကုန်ပြီဟင်ဟင်ဟင်အဲ့တော့တရက်တရက်မှာတို့ကောင်းကံနဲ့ပတ္တတာဆိုတို့ဒါနမှုပြုနေတဲ့ချိန်လေးထင်တယ် ဒါလောက်ရှိလိမ့်မယ်ထင်တယ်ဥမာမဲ့ဖရာဆုံးကတ်တဲ့အချိန်ဆွန်လောင်းတဲ့အချိန်ညဖရာအာယုံပြုတဲ့အချိန်ဟင်အဲ့တော့တရက်ကိုတွက်လိုက်လို့ရှိရင်တို့အထက်ကံကဘလောက်ကြအောင်တူးတယ်လဲဘလောက်နဲ့အောင်တူးတယ်လဲဟင်ဟောရဟောရပြီးလို့ရအောင်အောက်ကံကဘလောက်ကျဲတော့မဟာလားအောင်ပင်လေနဲ့မဟာဒီတကူကပင်လေ လာကလေးကပင်လေတဲ့ကြီးပင်လေကတော့မအောင်တော့အောင်လားအောင်လားဟာပင်လေတော့အောင်သေးတယ်ကြီးလားဟင်းဒီဘက်ကလည်းမဟာဟင်မင်းအောက်ကန်ကြတော့အထက်ကန်ကြတော့ဘယ်နဲ့တော့ဟင်ဟင်အဲ့တော့တို့ဆုံးလောင်းခြင်းရယ်ဆုံးကခြင်းရယ်ဖရာအာယုံပြုခြင်းရယ်ဒီသုံးခြင်းရရှိထင်တယ်ဟင်ဆုံးလောင်းတော့ဟောဘယ်နဲ့တော့တို့လောင်းနေကြမို့လောင်းလာနေမှာပါတပိန်းနဲ့စိတ်နဲ့တဲ့ ဟင်ကိုမေးဖို့ကြောင့်ကလည်းဟိုဟင်းအိုကလည်းတရေတန်းလားလေဒီလဲဆုံးထွက်လောက်ဟင်တဲ့လားတပိန်နဲ့စိတ်လောကရောဗျာဟင်အဲ့ဒီတဲ့ကောဘယ်နဲ့တုံးကောင်းကံနဲ့ဆိုးကံဘယ်ကများနေတုံးဒီတဲ့ဟာဟုတ်ကလားအဖိုးရှင်လုပ်ပြဟင်ဟင်ဘယ်နဲ့တုံးဘယ်ကများတုံးဖိုးရှင်ဟင်ဟင်ဒါလောကရောမယ် ဘာတော့အဖိုးဘဝရဲ့အဖေကဘယ်သူတော့မဟုတ်ဟင်အင်းအဲ့ဒါဩကာသဆိုမှဩကာသဆိုဟဲ့ဘာဟိုဘာလို့လိုက်အောင်ဆိုလဲပြောတော်နေခါရကံဝစီကံမတော့ဟဲ့ဘာဟိုနေကဘာကြမ်းနေသေးဆိုတာဟင်ဟင်တို့ကြားဟုတ်ပါသေးတယ်ဗျဟုတ်လားအမှန်ဟုတ်ကလားဟဲ့အဲ့တော့တို့ဖះရှိခိုးလဲပဲနဲ့ကောင်းကံဟဲ့ဆိုလှုပ်ထားတော့ဆိုတာတော်တော်များများပါသွား ဟင်ကောင်းကံနဲ့ဆိုဆိုကံကထဲ့อยู่သေးဗျဟင်ဖရာဆုံးတော်ကတ်တော်ကကောင်းကံနဲ့ဆိုကံကထဲ့อยู่သေးတယ်နေချေသေးတယ်ဟင်ဆုံးလုံးနဲ့တဲ့ဟောဟိုကောင်းကံနဲ့ဟိုဆိုကံကနေချေသေးလားဖရာဝတ်တဲ့တော်ဟောဖရာဆုံးတော်ကတ်တော်ဟောတိုင်းကောင်းကံကမဟာမဟာပေါ့ဟင် ပေါင်တကားထိတ်ကောင်ပင်လေပေါ့ဘယ်လိုတော့ဟင်ဘာတဲ့ဗျာဒူဒူဒူဒူနဲ့ဘယ်နဲ့တော့ကောင်းကံကဘယ်လောက်တော့ဟင်ဘယ်လောက်နေတော့ဟင်ဟောပြမေးလို့ရအောင်မပြောပါတော့တဲ့အတွက်နတ်ပြည်သွားမှလည်းမပြောပါတော့တာပေါ့ဟုတ်ကလား တို့လှုပ်ထားတဲ့တည့်ရတို့ရပြောပါလောက်တော့လားတောင်အဘောဆိုဟင်အဘောတက်ကာယဂစ္စတိဟုတ်ကလားနတ်ပြည်သူသွားနိုင်တဲ့ပုဂ္ဂိုလ်ဟာတယောက်တည်းလောက်ရှိတယ်တဲ့နည်းနည်းပဲရှိသေးတဲ့ဟုတ်ကလားဟဲ့ကိုလှုပ်ထားလည်းကိုပြန်ကြည့်ကိုကံကိုလည်းပြန်ကြည့်ကြဟုတ်ဟုတ်ကလားအဲ့တော့တို့တတဝါမှာဟိုကံရှိတာတောင်ကံတို့ကံရဲ့ ဇံရဲ့ညာရဲ့စိတ်သုံးမျိုးထဲမှာဘယ်တဲ့မှာများတော့ကံစိတ်များလားဇံစိတ်များသလားညာစိတ်များသလားကံစိတ်များဗျာဟင်ကံစိတ်များဗျာဟောဘာလို့ကံကံစိတ်ကကာမအာယုန်နဲ့သွားတာဟုတ်ကဲ့ဟိုဇံစိတ်နဲ့ညာစိတ်ကဓမ္မအာယုန်နဲ့သွားတာဟုတ်ကဲ့အဲ့တော့ဓမ္မအာယုန်နဲ့ဆိုတော့ဟိုတို့ကျင်လဲနေတာနဲ့အဲ့ဒီအာယုန်နဲ့တဲ့လားဟိဟောလားဟိုရင်ရေဂျုံငါးကိုရင်ငါနဲ့ထည့်သလို့ သို့မဟုတ်ရေငန်ငါးကိုရေယူတဲ့ထဲ့တယ်လို့ဖြစ်တယ်တင်တယ်အဲ့တော့ဓမ္မအာယုန်နဲ့တို့နဲ့တဲ့တဲ့ဦးရပျော်လားပျော်လားလှုပ်တော်ဦးရအဖိုးရှင်ဟင်ဓမ္မအာယုန်ပျော်ဘူးကာမအာယုန်ကြတော့ဘယ်နဲ့တော့ဟင်ဒါရင်ဟိုရေငန်ငါးရေငန်နဲ့တဲ့ဟုတ်ကလားဟဲ့အဲရေငန်ငါးရေငန်နဲ့တဲ့တာတော့လူဖြစ်နတ်ဖြစ် ဒါတို့ကောင်းငံကသွားမှတင်တယ်ဟဲ့ပုတ်ကလားဟိုအပယ်လေးဘုံဒါကတို့အောက်တန်းသားစိတ်ကသွားတာတင်တယ်ဟဲ့ဟင်အဲ့တော့တို့အောက်ကံနဲ့ထက်ကံဘလောက်ဟိုနှိုင်းလို့ဆလို့တော့မရတော့အောင်တင်တယ်အဲ့တော့ညာတဝက်ကလည်းဟိုတို့မောဟပုံတင်တယ်နေတဝက်ကရောဟိုကြိုက်တာလေးကလည်းလူကျင်တဲ့ခါမှလာတာတင်တယ်လူကျင်တာလေးရပြီသူပျောက်သွားတင်တယ်မကြိုက်တာလည်းမခံရင်ဇာလေးရှိမှလာတာတင်တယ် အဲမခံရင်ဗျာလေသူစိတ်ကျင်နာပါရင်ကြောက်သွားတယ်မယ်အဲ့ဒီမသိသိမောဟကတော့နေ့တနေ့လုံးလည်းသူပဲထင်တယ်ဟင်နေ့တနေ့လုံးကသူပဲကြီးဆိုးတယ်ထင်တယ်ညတဝက်ကကသူပဲကြီးဆိုးဟင်ဟုတ်ကလားဟိအဲ့တော့တို့ဒီမသိမှုဟာတို့ဟိုတရိษံပုံသွားမှာထင်တယ်ဟိဟင်တိုင်းအောက်ကံတော်တရိษံပုံရေဟိုလောဘကငရေပုံဟို တိတ်တာဘုံတင်တယ်ဟိအဲဒေါသကငရဲဘုံတင်တယ်ဟိဟိအဲ့တော့လောဘကလည်းလူကျင်တဲ့ချိန်လေးတစ်ခါတလေမှဟုတ်ကွဒေါသကလည်းမခံနိုင်သေးကိရိရှိမှတစ်ခါတလေဟုတ်ကွမောဟကတော့ချိန်ပြည့်တင်တယ်ဟိဒီလိုဆို အောက်ကံ30တောင်းဟိတရိษံဖြစ်မဲ့မောဟစိတ်တင်တယ်ဟိတိတ်တာဖြစ်မဲ့လောဘစိတ်တင်တယ်ဟိငရဲဖြစ်မဲ့ဒေါသစိတ်တင်တယ်အောက်ကံ30တောင်းဘယ်ကျေတော့ဟိဟိတိုင်ဟိုတိရိษံပြေးသွားမဲ့လုတ်ကွက်ကကျေတယ်ထင်တယ်ဟုတ်ကလား ဟင်အဲ့တော့တို့တန်ត្រာလဲတဲ့နေရာတိရိစ္ဆာန်အဖြစ်အများဆုံးလို့သာဆိုတယ်ဗျာတိရိစ္ဆာန်တရားလောက်မှလူတဘဝတဘဝလောက်ရဆိုဒီဒုတိယအဖြစ်အများဆုံးပြိတ္တာတင်တယ်ဟဲ့အိမ်ဆွဲအိမ်နာမကျွမလို့လေဟင်ตาဆွဲตาနာသမီးဆွဲသမီးနာမကျွမလို့ဟင်ငရေကတော့နေတိုင်းအကုသို့မကောင်းမှုတွေကိုဟင်စိတ်လိုက်မှပါလုံနေတဲ့ဒုစရိုက်သမားလောက်ပဲရောက်တတ်တယ်လို့ဆိုပါတယ်ဗျဟုတ်ကလားဟိဟင်အဲ့တော့တို့ကျင်လေခဲ့တဲ့နေရာမှာ ကာမအာယုန်နဲ့ကာမတ attva ဖြစ်ကြည့်တယ်ထင်တယ်ဟဲ့ကာမတ attva ရောအထက်တ attva လားအောက်တ attva လားတရိษာဖြစ်နေများထင်ဗျာဟင်အဲ့ဒါတို့ကာမအာယုန်ပဲအပျော်များထင်ဟုတ်ကလားဟင်ဘယ်ပျော်ကြတော့ဟင်တိုင်းဒီကာမအာယုံကာမနှောင်ကထွက်ဖို့ဆိုတဲ့သံစိတ် ဟုတ်ကလားဟိဟင်တမထခေါ်မလားဟင်ညာစိတ်ဝိပဿနာခေါ်မလားဟိဟုတ်ကလားတော်တမထရဲ့ဇံဘုံဇမဘုံထင်တယ်ဟိညာဘုံအရိယဘုံထင်တယ်ဟိဟင်အဲ့ဒီဖို့ပုဂ္ဂိုလ်ဘယ်လောက်များမလဲဟိဒီတဲ့တော့ပါပါတယ်အဖိုးရှင်ဒီထဲမှာအကုန်လုံးဒါဟိုထွက်မှဟာတွေမဟုတ်ဘူးလားမငင်းနဲ့ဗျာပြီးလို့ပြောတာ ဟင်ဟင်အဲ့ဒီပိုက်ကွန်တွေကလွတ်မှန်ဟာတွေမဟုတ်ဘူးလားမငင်းနဲ့ဗျာတိလို့ပြောတဲ့ဥစ္စာနောက်ဟင်ဟင်အဖိုးရှင်ဘယ်လိုတော့အဲတို့ဓာတ်တွေထုံးမှာတွေမဟုတ်ဘူးလားမမတော့ပါဘူးဟုတ်ကလားအဖိုးရှင်ထုံးမှာမဟုတ်ဘူးလားအာဘယ်နောက်ထုံးမှာပါလဲအောက်ကိုလာထက်ကိုလာဖို့ဘယ်ထုံးမှာတော့ ဖိုးကထွက်มาပြောတာကြီးဟင်ဘယ်ထွက်มาတော့ဖိုးကိုဘယ်ထွက်มาတော့ဆိုလောက်ကြောမယ်ဟုတ်ကဟုတ်ကတော့ဒီဖိုးတော့ဟင်အဲလုတ်ွက်ကဘယ်နဲ့တော့အထက်ဘက်မှာကျေတာလားအောက်ွက်မှာအောက်ွက်မှာကျေတာလားဟုတ်ကလားဟင်အဲ့တော့လှုပ်စာကအောက်မှာရှိတာအဖိုးအပေါ်သွားတော့ဗာလိခါရှိမှာတယ်ဟုတ်ဟင်အဖိုးရှိအဲအထက်သွားတော့ဗာလိခါရှိမှာတော့ အဖိုးစုတာတဲ့ရိခါကထက်မလားအောင်မလားဘယ်ဘာဒုံဆိုစူဆောင်းတာတော့သိတာပေါ့ဟင်ဘာစူဆောင်းထားတာတော့ရဟင်ဟင်တော့မေးလို့ရအောင်ရအဖိုးချင်းဘာတွေစူဆောင်းထားတာတော့စူဆောင်းတာတော့တို့သိတာပါဟင်ဘယ်လောက်တုံးဘယ်လောက်တုံးဟင်ဘောင်ဝင်ဆုံးလာအုံတင်လောင်းလိုက်လားအဖိုးလောင်းတာဘယ်ကထွက်လောင်းလို့ဟင်အုံတင်လောင်းတာလားဖိုးလောင်းတာလား ဖိုးရှင်ပြောပြပြောမနေနဲ့ခင်ဗျဟင်ဥတင်လောင်းနာလားဖိုးရှင်လောင်းနာလားအောင်မတဲ့ဒါနာသူလောက်တာလာတဲ့ကြည်သားဒီဖို့မေးတော့ခဲ့ချက်ကွဲပြီဖို့တော့ဟင်ဟင်အဲ့တော့သူကဟိုကာမအာယုန်နဲ့ကံစိတ်တွေများနေတယ်ဟုတ်ကလားအဲ့တော့သာသနာနဲ့ကြုံတယ်ဟုတ်ကလားဟိကိုလူဖြစ်နေလဲကြုံနေတယ်ထင်တယ် အဲ့တော့တို့ဟိုဇံဘက်ဟုတ်ကလားဟင်းတို့မဟုတ်ညာဘက်တို့မဟုတ်ဇံစိတ်ညာစိတ်နဲ့ဖက်ပြီးဟုတ်ကလားကာမအာယုံကအလွတ်ထွက်ဖို့ကြိုးစားတော့လွယ်လားဟိလွယ်လားဟင်ဘာဖြစ်လို့တော့တို့ကာမနယ်မြေထဲမှာကျင်လည်ခဲ့တဲ့တတ္တဝါတွေဟာကာမရဲ့ဆွဲဆောင်မှုကိုတို့မျက်ခံရတယ်ဟုတ်ကလားဟိဟင် ကာမအာယုံရဲ့ဆွဲဆောင်မှုပောက်ကလားဗျဟိတို့ရှိတဲ့သွေးကရော ကာမသွေးတွေထင်တယ်ဟိတို့ရှိတဲ့ဇယိုက်ကရောကာမဇယိုက်တွေထင်တယ်ဟိတို့ရှိတဲ့ညင်ကရောဗျာကာမညင်နေဗျာတို့ရှိတဲ့ဝါသနာကရောဗျာကာမဝါသနာတွေကြီးတဲ့တို့ဒီပုံကိုကာမဝဆရလို့သုံးတာဟုတ်ကဲ့ဟင်ကာမအာယုန်နဲ့ကာမသိတ်နဲ့ကျင်လေတဲ့ဘုံလို့ဆိုတယ်ဗျာဟုတ်ကလား အဲ့တော့တို့ဒီအခုအရွယ်ကြောင့်တို့မဟုတ်သာသနာနဲ့ကြုံလို့တို့မဟုတ်မိမိကိုယ်တိုင်အသိဉာဏ်ပါလို့လွတ်အောင်လုပ်မကွာတဲ့မိနေတဲ့ညက်ဟုတ်ကလားလွတ်ထွက်သွားတယ်လို့ဆိုတဲ့တင်းဟာမကြားဘူးသလောက်နေမှာဟင်ဟုတ်ကလားဟဲ့မကြားဘူးသလောက်နေမှာပဲတဲ့ဗျဟုတ်ကလားဒါဟိုတို့ရကန်းတယ်မှာလေးအကြောင်းပြပြီးဟောတဲ့တရားလေး ဟုတ်ကလားကွယ်အဲ့တော့တို့ဒီဟိုကာမအာယုံကအချိန်ကြီးတို့ဆွဲနေတယ်အပြင်ကလည်းအတွင်းကတော့တို့စိတ်တို့ညင်တို့ဝါဒနာတို့စရိုက်တို့သွေးကလည်းလှုံ့ဆော်နေတယ်ဟုတ်ကလားဟဲ့ဟင်အဲ့တော့တို့ဒီတရားအာယုံတစ်ခုဓမ္မအာယုံတစ်ခုနှလုံးသွင်းလိုက်ကြစို့ဆိုတော့တည်တယ်သွားနိုင်လားဟဲ့ နောက်ကဘလောက်ဆွဲတုံးမျက်စိလေးမှမရသေးဘူးပေါ်လာဟင်တရားရှုွယ်ထဲရှုမဲမှကြံသေးဘူးမဟုတ်တာကပေါ်လာဟင်ဘလောက်ဆွဲတော့ဟင်ပြီးတော့ပြစ္ဆုတ်ပန်တဲ့တဲ့ကိုတို့ရှုွက်ကလေးတဲ့ဝင်တော့မဲ့ကြံတော့နောက်အာယုံကတော့တို့မဆွဲဘူးလားအတိတ်အာယုံလေရှေ့အာယုံကတော့မဆွဲဘူးလားအနာကအာယုံ ဟုတ်ကလားဗျာအတိတ်ကလည်းတို့ဆွဲတယ်အနာဂတ်ကလည်းဆွဲတယ်ဟုတ်ကလားအဲ့တော့ဟိုလေပြင်းတိုက်နေတဲ့နေရာမိုးရွာသလိုနေမှာပဲလေပြင်းတိုက်တဲ့နေရာမိုးရွာတော့တဲ့တယ်ကြလားဟင်တလွဲကြီးတယ်ထင်ဗျာဟင်အဲ့တော့တို့ပြစ္ဆုတ်ပန်တဲ့တဲ့ရှုလို့ရသလားဟင်လွတ်ဖို့ဟေးဆိုတော့ဟုတ်ကလားလွတ်ဖို့ကြတော့တော့ခဲရင်ထင်ဟုတ်ကလားဟင် မလွတ်ချင်နေလွတ်ချင်လို့သွားတော့လွဲစိတ်ညှောလိုက်လဲယုံထင်တယ်လွတ်ဖို့ကြတော့တို့ခုနကပိုက်ကွန်ကြီးကဲ့သို့ တို့စိတ်ကိုအုပ်ထားတာလေအဲ့တို့အတွင်းကလည်းအစွဲဒီအင်းခုနကဇယိုက်ဒီဝါသနာတွေညင်နေသွေးဒီစုံလို့ထင်တယ်ဟိဟင်ဟုတ်ကလားဟိဟင်အပြင်ကအာယုန်ရာကောအတိုက်ခိုက်သေးညာဘူးလားဟိဟင်ဆွဲဆောင်တာတွေလေဟုတ်ကလားဟိဟင် အဲ့တော့တို့ဒီတဲကလွတ်ဖို့လွယ်လားဟိဒီအလွတ်ကြိုးစားဖို့တူပိုက်ကွန်စွာဟောဟိုဟင်တကွယ်ထဲလားဟိတကွယ်ပြီးတကွယ်ထင်တယ်ဟိတကွယ်ပြီးတကွယ်ဟိုငါးဖမ်းတဲ့ပိုက်ကွန်ဆိုဘလောက်ကျယ်တော့ညာဘလောက်ရှည်တော့ညာတို့ဟိုပင်လေဝဖမ်းတာတွေဆိုရင်သူ့ဟာဟောတို့ခိုက်တရားဗျခိုက်200ဗျခိုက်300ဗျဒီလောက်ထိရှိတာဟင်အကွယ်ကလေးတွေလေ ပြီးတော့တကားတို့ပင်လေတဲ့ဖန်းနဲ့ငါပိုက်ကြတော့တို့အညာပြောမှာတော့မမြင်ဘူးတော့ခဲ့တာအောက်ရောက်လေအပေါက်ကျင်းလေအထက်ရောက်လေအပေါက်ကျဲလေအလဲမှာဟင်အလဲလားလောက်ပဲရှိတယ်နိုင်လုံပိုက်တယ်လေဘာဖြစ်လို့တော့ငါတို့ရဲ့ထုံစာဟိုငါငါချင်းစားရတယ်ထင်တယ်ဟဲ့အဲ့တော့ငါကြီးအစားကိုမခံနိုင်တော့ငါလက်ကအောက်ကသွားရရှာတယ် ညီပေါ်ဟိုအပေါ်ကိုမသွားနိုင်မသွားရဘူးပေါ်လာဝစားမှာဟုတ်တခါတို့ဒီငါးပေါက်စားလေးတွေမြင်လေးတွေကြတော့ဟုတ်ကလားကြီးငါးလက်တွေစားမှာကြတော့ဟိုးဟိုးအောင်ဆုံးမှာသူတို့ကကျင်လေရတယ်ဗျဟင်အဲ့တော့ငါးပေါက်စားလေးတွေကအောင်ဆုံးဟုတ်လားငါအလဲလက်ကအလဲဟုတ်ကလားငါးကြီးတွေကအပေါ်ဖြစ်တဲ့အတွက်ပိုက်ကွန်ကလည်းပဲအပေါ်ကြတော့ကြီးတယ်ဗျဟင်ဟင်ခါတဝက်လောက်ကြတော့နည်းနည်းအပေါက်ကျင်းလေဗျ ပေါက်ကြတော့ချင်းလုံးစာလောက်ပဲရှိတယ်ညင်ညင်သွားတို့အဲ့ဒီညင်ငပိဆိုတာဒီမှာစားဘူးပါဘူးဟင်ခုဒီဟာကညင်ငပိမှမဟုတ်ပဲဟိုသူတို့မသုံးညင်တဲ့ငါးတွေကိုစက်နဲ့ကြိတ်ပြီးဟိုတို့ပါပေါ့ရဲ့ဟိုပိုးဆိုးသေးခရမ်းရောင်ရှိအဲ့ဒီပိုးဆိုးသေးခရမ်းရောင်နဲ့နေပြီးခင်ဗျားတို့ညင်ငပိဆိုလုပ်ပေးတာစားဘူးနေတယ်တော့အောက်ကထွက်တာလေဟင်အနုညာဆုံးအသိမွေဆုံးသူတို့စီခေါ်တော့တင်ကိုငပိလို့ခေါ်တယ် ဟုတ်ကလားဒါသူတို့ဒီမှာကိုဟိုတို့ပြီးခဲ့တဲ့နှစ်40လောက်ကတပိတ်တာကို200ရှိတယ်ဟိုပြီးခဲ့တဲ့နှစ်40လောက်ကဆိုတော့ခုမဟုတ်ဟုတ်ကလားဗျအဲ့ဒီငပိကိုခဏတော့စားဘူးအခုဒီဟာကသူတို့ဘယ်လိုဟိုငါ6နှမ်းလို့လည်းမရဘူးဘာမှလုပ်လို့မရဘူးရှိသမျှဟိုဆက်လေကြီးနဲ့ဟိုတနေ့ကိုနှစ်ကြိမ်နှစ်ကြိမ်သွားပြီးတော့တည်ရတယ်ကိုဗျဟင်တစ်ကြိမ်လည်းရင်တို့ငါအတင်း30 40အဲ့လိုလာတာပိတ်တာမဟုတ်ဘူးဆက်လေကြီးနဲ့ပြည့်လေ ဟိုနှခါရည်တဲ့ရှိတော့နှခါသိမ်းရဘူးဗျဟုတ်ကလားဗျအဲ့ဒီတဲကဟိုအချောက်လှမ်းလို့ရတဲ့ငါဟုတ်ကလားဗျဟင်ကောင်းတဲ့ငါတွေဘာလို့ပဲမကောင်းတဲ့ငါတွေစက်နဲ့ကြိတ်ပြီးတော့အဲ့ဒါဟောပူဆူသည်ခရမ်းနဲ့ဆူပြီးအညာကမသိတဲ့ဟာတွေကိုမြင်ငပိဟုတ်ကောင်းလွန်လွန်လို့တဲ့ဒီရဟုတ်ဒီကြတဲ့ဟိုဟိုငပိဆက်နေတဲ့ပုဂ္ဂိုလ်ဟာခုံပနာကြီးနဲ့တက်တယ်သေး ခုံမနာကြည့်တတ်တဲ့ဘေးဗျာဟုတ်ကလားမြင်ဘူးလားအင်းအရောတို့လုံးမမမလဲတာဟင်ဟင်တို့ငပူတော်တို့ရဲ့အောက်ပြောင်လေအဲမြဝကျုံပေါ်တင်မှာဟုတ်ကလားဟိအဲ့တော့ပိုက်ဒီဟိုကလည်းအဲပဲ့နေတော့ပိုက်ကဟိုငါးသေးမှုညာသလားဟိငါးသေးငါးသေးနဲ့ညီအောင်အကွက်သေးသေးလေးတွေတင်နေဟဲ့ငါးလတ်ကောညာသလားတငါက ငါကြီးကော့တို့ကောငယ်ငယ်လေးကြတော့ကောအရွယ်ရောက်တော့ကောအဖိုးအိုဖွာအိုဖြစ်တော့ကောဘယ်တော့ထွက်မယ်ဘယ်တော့ထွက်ကြမယ်ဟင်ထွက်မီလို့ရတော့ဘယ်တော့ထွက်တော့မယ်ထွက်ကောဟောထွက်ဖို့အားရှိပါဦးမလားအဲမရှိလဲငြိမ်ငြိမ်နေလိုက်ကြတာပေါ့လေဟုတ်ဒီလောက်ကြီးပိုက်ကြရောဟောလုံနေမှာတော့ဟုတ်ဟုတ်လား ဟင်မတတ်နိုင်နဲ့ငြိမ်ငြိမ်နေကြတာပေါ့လေပုဂ္ဂလာဟေးဟင်ကဲဘယ်နဲ့တော့ဟေးငါလေးလည်းညာဘူးဗျာအောက်မှာသေးသေးလေးထားတာဗျဟင်ငယ်တုန်းကငယ်ကိလေသာတင်နေဟဲ့လူလမလူလကိလေသာလူကြီးမလူကြီးကိလေသာတင်နေဟဲ့ဟုတ်ကလားဟင်တက္ကသိုလ်အလုံးရှိတဲ့ပုဂ္ဂိုလ်တွေကြတော့ဒီနှစ်ဒီနှစ်တော့လုံးမကွာနောက်နှစ်တော့မလုတ်တော့ဘူးဆိုနောက်နှစ်ကြလည်းအေးလေဆိုပါသွားတာပဲဟင် ဖြတ်နိုင်လားဟုတ်ကလားဟဲ့ဟင်ဒါတွေသမီးတွေကြီးလာတဲ့ဘုရားတော့ဒီဒီသားတွေဒီသမီးတွေကြီးရင်တော့ကွာဆိုဟင်သားတွေသမီးတွေကြီးပြန်တော့ဟောဟိုမီလေးစိတ်မချလို့ဆွဲထားပြန်တယ်တကွဲမမိတကွဲနဲ့မိနေတယ်ဟင်ဟင်ဟုတ်ကလားဟဲ့ဟင်တို့လူလူတွေကြတော့ဟောဟဲ့လူလူတွေဆိုတော့မဲလူလူတို့လူကျထွက်နိုင်မလား အဲလွတ်လွတ်ဒီပဲဟုတ်တာအဲ့တော့လဲတူလေးငဲ့လို့တူမာလေးငဲ့လို့ ਨੇ နောက်ကဖွဲပြန်ရောဟုတ်ကလားဟိအာဟုတ်ပါတယ်တဲ့မဖြစ်နိုင်ဘူးဗျာတို့မှန်းပြောတာဟင်တို့ပြောတဲ့အတိုင်းဖြစ်နိုင်လို့လားမဖြစ်နိုင်ဘူးဗျာမငင်းညာနဲ့ကြုတ်ဘူးဟင်အဖိုးရှင်ထွက်နိုင်တယ်မဟုတ်ဘူးလားတို့အဖိုးရှင်ဆိုထွက်နိုင်ပြီဟင် သားတွေသမီးတွေအကုန်လုံးအိုးခွဲအိမ်ခွဲတွေမဟုတ်လားဖို့ဟုတ်အဲထွက်နိုင်မဟုတ်လားလွတ်လွတ်ကျွတ်ကျွတ်ပဲဖို့ထွက်မယ်ဖို့ဖို့ချင်းထွက်မှာမဟုတ်လားအာလောကရောပဲဒီဖို့ဘယ်ပြထွက်သွားပါလိမ့်ဘလို့တို့ဖို့ဘယ်ထွက်သွားတော့မြာဟောလောကရောအထုံထုံမာတဲ့ကြည်စားဟင်အဲ့ဒါတခုမဟုတ်တခုနဲ့ဆွဲတာတယ်လေဟဲ့အဲ့တခုလွတ်သွားပြီနောက်တခုနဲ့ဆွဲထားမှာ နောက်တစ်ခုနဲ့လွတ်ပြီးနောက်တစ်ခုနဲ့ဆွဲမယ်ထင်တယ်ဟဲ့ဟင်သာသမီလွတ်တော့မြည်နေဟောဟဲ့မြည်လွတ်ရင်မြင်းနဲ့ဆွဲမနော်တိတဲ့များအသက်ရှည်သေးရင်ဟင်မြစ်လွတ်တီနဲ့ဆွဲမနော်ဘယ်နဲ့တော့ဟဲ့ဟင်ဒီပိုက်ကွန်တွေကဘယ်တော့လွတ်မလဲဟင်လွတ်ွက်တွေ့လားဟင်လွတ်ဖို့ကလွယ်သလား မလွယ်လဲငြိမ်ငြိမ်နေလိုက်ကြတာပေါ့လေဟုတ်လွယ်မမလွယ်တာယူသားမနေပါနဲ့လုံးမလုံးမမလို့ဖဲနဲ့ဘယ်လိုတော့လုံးဘူးလောကရောမဲခမညာဟင်ဟင်ဟင်လောကရောမဲခမညာဟင်အဲ့တော့ရှေးပုဂ္ဂိုလ်တွေပါတော့ကွဟင်အာရဒဝီရိနေဝနဝလောကုတ္တံဓမ္မံဆိုတာလေ ဟုတ်ကလားသောနတ်တခါကုတိတိနာခန္တုံဆိုတာစာရဲလို့ဆိုတယ်အာရတဝိရိယနေဆိုတာအလွန်ရဲရင်နဲ့စိတ်နေတာဒီလောကုတ္တရာတရားကိုပါရနိုင်တယ်တဲ့လောကုတ္တတရားကိုပါရတယ်ဆိုတာဒါဟိုဇံစိတ်နဲ့ညာစိတ်ထင်တယ်ဟဲ့ကာမအာယုန်လားဓမ္မအာယုန်လားအဲဓမ္မအာယုန်နဲ့မှရနိုင်လားအဲ့ဒါအလွန်ပြင်းထန်တဲ့ဝရိယနဲ့လုံမှရနိုင်လေတဲ့ဗျဟုတ်ကလားဟင်တော့သူအဲ့ဒီတရားကို ဟုတ်ကလားကုတိတေနာပြင်းပြင်းရေးရေးလှုပ်ချစ်ဖြင့်ဂန္တုံရောက်ခြင်းကနတ်တခံတတ်နိုင်ဘူးတဲ့အဲ့ဒီလောကုတ္တတရားကိုပါလေမဲ့ဖိုးနိဗ္ဗာန်ပြောတာထင်တယ်ဟင်အဲ့တော့ပြင်းပြင်းထန်ထန်လှုပ်နိုင်ရင်ခုနကဒီဘိုက်ကိုကြီးဒီလောက်ကြီးတဲ့တဲ့ဒီလောက်အုပ်ထားတဲ့တဲ့ဟုတ်ကလားလူမာလာဗျဖုန်ကြီးကောကြောင်ဘိုက်ကောင်ကောတပြစ်ဘိုက်ကောင်ကောဟင်ဒကာဒကမဘိုက်ကောင်ကော ဘုန်းကြီးလည်းဘုန်းကြီးဘိုက်ခွန်ရှိကြဗျာဟုတ်ခလားလူမဟုတ်ဘူးဗျာဟင်သူ့ဘိုက်ခွန်နဲ့သူတော့မိနေကြတာကြီးတဲ့ထင်ဗျာဟုတ်ကလားဟဲ့ဟင်ရှိနေကြတာပဲဒီဟာကိုလွတ်နိုင်ဖို့ဆိုတာတော်ရောတတ္တိနဲ့ဟင်ပြင်းထန်တဲ့ဝရိယယူအားလေးရထင်တယ်ဟုတ်ခလားဟင်သူတို့ရှင်းတာပုဂ္ဂိုလ်တွေကောတို့လူပဲပြင်းပြင်းထန်ထန်နဲ့ဒီဘိုက်ကွန်ကြီးတွေကလည်းလွတ်ထွက်သွားတာထင်တယ် သူတို့ကအလွတ်ကလွတ်သွားတာလားပိုက်ကွန်တွေကလွတ်သွားတာလားဟာသူတို့လည်းအလွတ်ကလွတ်သွားတာမှမဟုတ်ဘဲပိုက်ကွန်တွေကထွက်သွားတာပဲသူတို့ပိုက်ကွန်မို့သူတို့ပိုက်ကွန်ကသေးတယ်လို့ရှိမလားအဲသူတို့ပိုက်ကွန်လည်းသူပိုက်ကွန်လို့နေမှာပဲဟုတ်ကလားကာမအာယုံအင်းဒီအာယုံအာယုံ6ပါးနဲ့ဟုတ်လားကာမအာယုံဟိဟုတ်ကလားဟိဒီကံနေဟိသူစုဆောင်ခဲ့တာလည်းကံနေကြီးတယ်ထင်တယ်ဟိဟိသိုးကံအများဆုံးထင်တယ်ဟိဟိကောင်းကံနဲ့ထင်တယ်ဟိဟိုမြမဘုံရောက်နေတဲ့ဆံတို့ အဲနိဗ္ဗာန်ဘုံရောက်နိုင်တဲ့ညာလို့ဆိုတာတို့မှလုံးရကောင်းမှန်းတောင်သိခဲ့ဘူးထင်တယ်ဗျနေဗျာအဲ့ဒီပဲဟုတ်ကလားအဲ့တော့သူတို့ရှေးရှေးရှေးရှေးတွေလည်းဒီလိုပိုက်ကွန်ကြီးတွေကနေပြီးအဲ့ဒီပြင်းထန်တဲ့ဝရိယနဲ့ယုံရတာပဲမဟုတ်ဘူးလားဟုတ်ကလားအလွတ်ကယုံတာမဟုတ်ဘူးမလွတ်တဲ့ထဲကယုံတာထင်တယ်ဟဲ့ဟုတ်ကလားအဲ့တော့တို့ရွာထဲမှာဟောရွာထဲလုတ်တင်ရှိဘူးလားဒါပိုက်ကွန်နေထင်တယ်ဟဲ့ဒီထဲကတော့လုံအောင်ယုံအောင်မှာမဟုတ်ဘူးလားတို့ယဟန်နေရော ကျမ်းပိုက်ကွန်တွေကရုံးရမှာပဲထင်တယ်ဟဲ့ဟေးခြေပုဂ္ဂိုလ်ဒီလေဒီလိုပုတ်ထားစီးထားကာထားတဲ့ကြားတဲ့ကဟုတ်ကလားပြင်းထန်တဲ့ဝရိယနဲ့ဟုတ်ကလားပြင်းထန်တဲ့ဝရိယဆိုတော့ယုံကြည်ချက်ကောပါမထင်တယ်ယုံကြည်ချက်မပြင်းထန်ပဲနဲ့ဒီပြင်းထန်တဲ့ဝရိယဖြစ်နိုင်မှာမလားဟေးဝရိယသည်ယုံကြည်ချက်မြည်ရတာထင်တယ်ဟဲ့ဟေးဝရိယသည်ယုံကြည်ချက်မြည်ရတာဗျ အဲ့တော့ယုံကြည်ချက်ပြင်းထန်ရင်ရှေးပုဂ္ဂိုလ်တွေလည်းပဲအလွတ်သေးကဟိုလွတ်သွားတာမဟုတ်ပါဘူးအမိသေးကလွတ်သွားတာပါတို့ဒီကောအမိသေးကသူတို့တတာမျိုးသူတို့ဝရိယမျိုးမင်းမလွတ်နိုင်ဘူးလားသူ့ဘက်ကလွတ်ချင်သလားမလွတ်ချင်သလားဒါလေးကိုကိုကိုသာမေးကြည့်လိုက်ဟုတ်ကလားဟင်ဟိုဟိုလွတ်ချင်တာကဟာလားကြိုးစားပြီးလွတ်ချင်တာလားထီထိုးပြီးလွတ်ချင်တာလား ဒါလည်းမရအောင်ပါထီထိုးပေးလို့ချင်တာလားစူးစမ်းပေးလို့ချင်တာလားထင်ပေါင်းရာတို့တော့ထီပေါက်တယ်လို့ကောက်ရတယ်လို့လို့ချင်တာနဲ့တူပါတယ်ဟင်ဟုတ်ကလားဟဲ့ဟင်အဲ့တော့ရှေးပုဂ္ဂိုလ်တွေလည်းဒီလိုပဲဟုတ်ကလားအမျိုးမျိုးဖုံဖုံဖုံလွှမ်းထားတယ်ကြားတဲ့ကသူတို့လည်းကာမဝဆရာပုဂ္ဂိုလ်တွေပဲမဟုတ်ဘူးလားကာမနယ်တွေပဲကျင်လည်ခဲ့ကြတာမဟုတ်ဘူးလားသူတို့လည်းအောက်ကံကြီးတွေအကြီးကြီးထက်ကံလေးနင်းနင်းနဲ့ ဒီတဝါနေအောက်ကံလေးကျင်းကျင်းနိုင်နေများကျင်းပြီးအထက်ကံကျင်းနိုင်နေများကျင်းအောင်တူပြီးသူတို့တက်သွားကြတာတင်လေဟုတ်ကလားဟဲ့တို့ဟောတက်ရင်မရနိုင်ဘူးလားသူတို့တတာမျိုးသူတို့ဝရိယမျိုးမှီဖို့ပဲလိုတယ်ဟုတ်ကလားသူတို့တတာမျိုးသူတို့ဝရိယမျိုးမှီရင်တို့လည်းလွတ်နိုင်တာပဲဟုတ်ကလားဗျာတို့အာလဝီပြည်တင်နေဗျအဲ့ဒီပေတကာရဒီတရသွားကပါဠိလိုပြောတာဗောလေ ဗမာလိုတော့ရကန်းဘယ်ရဲ့သမီးပေါ့ဟင်ရကန်းဘယ်ရဲ့သမီးအဲ့ဒါပေတကာရာဒီတရာလို့ပါဠိလိုမှတ်တမ်းတင်ထားတာကိုဗျဟိုအာလဝီဒီအက္ကလာသေဒီဆိုတာတို့ရှစ်ခေတ်ကတော့ဒီညောင်ပင်ကြီးတွေကိုသေဒီလို့သုံးသူတည်ထားတဲ့သေဒီပြောတာမဟုတ်အဲ့ဒီမှာဘုရားရှင်ကြွသတင်းသုံးတယ်သတင်းသုံးတော့အဲ့ဒီရကန်းယုံကတို့အာလဝီဒီနဲ့ခုဒီအက္ကလာသေဒီရဲ့ဥပ္ပတစ်ဖက်မှာပေါ့လေ အဲ့တော့သူ့ရကန်းယုံကနေအာလဝီပြည်ကိုသွားမယ်ဆိုရင်ဒီဘုရားရှင်ကဖြတ်ဖြတ်သွားတာဟုတ်ကြဟုတ်ကလားအဲအကရာဇေဒီလို့ခေါ်တဲ့ညောင်မင်းကြီးနာဖြတ်ဖြတ်သွားအဲ့တော့ဘုရားရှင်နဲ့တန်ဃာတော်များလည်းအဲ့ဒီမှာသတင်းသုံးနေတဲ့အချိန်အဲ့တော့တို့ဒီရကန်းတယ်မလေးကလည်းသူ့မှားထားတဲ့ဟိုဖောက်တယ်ခေါ်မှာပေါ့လေအဲဘယ်သေးဘလောက်ဘယ်သေးဘလောက်ဘယ်သေးဘလောက်သွားဟင်သူ ဟင်ရကန်းကုန်တယ်ဆိုတော့အထဲပဲနေမှာပေါ့ဟင်တို့ရိုင်းသေးနေတော့ကြွားတယ်မဟုတ်လားဟင်ဟင်ဟုတ်ကလားဟိဟင်သူတို့ကအထဲသေးပါဗျတောင်းပြောတယ်များမထင်ပါနဲ့ဟင်တို့ကဟိုရကန်းတယ်ပြောတာပါဟုတ်ကလားဗျဟင်သူကလည်းဖောက်တယ်တွေများကိုအဲ့တော့ဖောက်တယ်များတော့ဒီကနေ့ရက်ရက်တလောက်သူ့ဟိုကလည်းကံကလိုက်နေတော့ဟိုကတောင်းတောင်းတလောက်ရက်နေရတယ်ရက်တလောက်တောင်းနေတယ်တောင်းတလောက်ရက်နေတယ်ပြီးနိုင်ပါမလား ဟုတ်ကလားဒီနေ့တည်းရကုန်သွားပြီမျက်ပြင်ကတော့ဒီကလည်းရက်ထားပဲရက်တော့လဲဟိုကတောင်းနေတာပဲတောင်းတော့လဲသူကရက်နေတာပြီးနိုင်မလားဒီလိုဆိုတပတ်ခါဟောဟုတ်ကလားဟိဟင်ဟုတ်ကလားဟိဟင်ဘာလို့ရက်လို့တောင်းတာလားတောင်းလို့ရက်တာဟောဟုတ်ကလားတိုင်းဟိုတို့ရကမ်းမတတ်ပါဘူးရရကမ်းလည်းမရှိပါဘူးကြတောင်းမဟင်တောင်းလို့ရက်တယ်ပြောတာလေဟင်အလုပ်နေရတော့ ဘယ်နဲ့တော့ဟိသူလည်းကွန်ထဲမှာပဲထင်ဟိငါဖောက်တဲ့ကဘသူဘသူဘသူဘသူဒီလိုလည်းပေးကြရတယ်မရှိဘူးလားဟိပြီးတော့ဟိုတို့ရရရဖို့တယ်ကောဘသူဒီဘလောက်ဘလောက်ဘလောက်ဘလောက်ဒီလိုကောင်းရှိဘူးလားဟိတိုင်းရကန်းတယ်ကောရကန်းနဲ့ထိုက်တန်နဲ့ပိုက်ခွန်ဘလောက်များမလဲသူ့မိသားစုတွေစားဖို့စားဖို့အဲ့ဒီဘက်ကရောပိုက်ကွန်ွက်တွေဘလောက်များမလဲဟဲ့ဒီလိုလဲများမှာပဲကိုယ့်ဘက်ကဖောက်တယ်များသလိုဒီကရရန်ရှိပေးရန်ရှိတယ်ကော ကြည်ဘိုးဒီဟုတ်ကလားဟိပေးရန်ရှိကြည်ဘိုးဒီမရှိနိုင်မလားအဲ့ဒီလိုလည်းရှိမှာပဲဒီဘက်ကရရန်ရှိအထေဘိုးဒီရောဒီလိုလည်းရှိမှာပဲဒီလိုဆိုဆွဲထားတဲ့ပိုက်ကောင်ကဘယ်လောက်များတော့များသလားဟိုမန္တလေးနဲ့ဘယ်ကများမယ်ထင်ဖះစီဝင်အောင်မှာပဲဝင်ပြဘူးသူကရေးကြီးနေတာဟုတ်ဒေါ်နေဝါလာဖះစီဝင်အောင်မှာဝင်ပြဘူးဟင်ဘာဖြစ်လို့ရေးကြီးနေတာဟုတ် ဟုတ်ကလားဟိုတို့မြို့ကပြန်လာရင်တော့ဟိုရကန်းယုံမရောက်ခင်ဝင်မဟဲ့ဝင်ပြပါမလားဟိုကမြို့ရောက်တာနဲ့ဟိုဟာဟိုဖောက်တယ်ကထမှာပြန်ပြီကိုဝင်ပြပါမလားဟဲ့တို့တော့သူသေးမှဒီကနေ့ဟုတ်ကလားသေးမှဒီကနေ့ဟုတ်ကလားဟဲ့ဒီလိုဆိုပိုက်အပြင်ဘက်ကသေးမှာလားပိုက်တွင်းကသေးရမှာလားပိုက်တွင်းကသေးရမယ်ဟုတ်ကလားအဲ့တော့တို့ဒီကနေ့သူသေးရပြီမယ်သူဒီ ပဲ့နေတော့နေဖို့လုပ်နေသလားပေဖို့လုပ်နေသလားဘာတဲ့လို့မငင်းရနဲ့ဗျာဘာတဲ့ဟောဗျာဟင်ဟင်သူ့စားဖို့တောက်ဖို့ဒါတွေပဲလုပ်နေသေးတယ်လေဟိုသေးဖို့ဟာကိစ္စအတွက် तू သူ့မသာ तू ပြင်ပြီးပလားတိုင်းနေဖို့လုပ်တာလားသေဖို့လုပ်တာနေဖို့ပဲလုပ်နေတယ်တရားမှာဒီကနေ့ဟုတ်ကလားဟင်တရားမှာဒီကနေ့သို့တော့သေဖို့ तू ပြင်မလားဟဲ့ ပြင်းလေးဘူးဟုတ်ကလားနေဖို့ပဲသူကြိုးစားတော့သူသိမှဒီကနေ့ဟုတ်ကလားဟဲ့ဘာဖြစ်လို့တော့ဟိုမှာကွန်ကားမိထားလို့အဲအဆွဲကဆွဲနေတဲ့အတွက်နေဖို့ပဲလုပ်နေရတယ်ဟုတ်ကလားဟဲ့ဟင်ဟိုကိုတယောက်ပြည့်စုံတော့ဘယ်နဲ့တော့သာသမီအတွက်သာသမီအတွက်ပြည့်စုံတော့ညီထီဟုတ်ကလားဟဲ့ဆွဲထားတာဆွဲအားဒီလိုဆိုတော့ ဘယ်နဲ့တော့နေဖို့နဲ့တည်ဖို့ဘယ်ဟာတွေအလုံးများနေတော့ဟုတ်ကလားဟဲ့ဟင်နေဖို့ပဲလုပ်နေတယ်ဟောသူလည်းနေဖို့ပဲလုပ်နေတယ်တိကိတတည်မှာဟုတ်ကလားဗျာအဲ့တော့ဘုရားရှင်က မြင်တကူဗျာမြင်တော့သူမျိုးကနေပြီးဟိုရကန်းရောက်သေးတော့မှာလေပြီးတော့မှာဟုတ်ကလားအဲ့တော့သူ့ကိုဘုရားရှင်တို့မိဒီဘယ်တော့မှဟိုဟိုစိတ်ဝင်ကြည့်တာမျိုးမှမဟုတ်ပဲအဲ့တော့သူဟိုအဝေးကလာကြတဲ့သူ့ပဲကြည့်ပြီးနေဘုရားက အဲ့တော့သူကလည်းသိတယ်လေအဲ့တော့ဖះဘယ်တော့မှကြည့်ဘူးတော့မငါဘယ်တော့ကြည့်ထားပါလားဆိုဝင်သွားပဲဗျဟုတ်ကလားဟင်ဒီလိုဆိုပိုက်ကွန်တွေကထွက်ဖို့ရာသူကိုယ်တိုင်ထွက်လို့တော့ရတော့ဘူးထင်တယ်ဟင်ဟိုဖះလွတ်မှပဲလွတ်တော့မဲ့သဘောထင်တယ်ဟဲ့ဟုတ်ကလားဟင်ပြီးတော့နေဖို့တာသူလုံတာသေဖို့ကိုဖះပြင်ပေးရတော့မှထင်တယ်ဟဲ့ဟုတ်ကလားသူကတော့ပြင်မဲ့ပုံပေါ်ဘူးထင်တယ်ဟဲ့သူကပြင်ပြင်မဲ့ပုံပေါ်လား နှင်းပြင်းမဲ့ပုံပေါက်ဦးရပြီးတော့ဟိုပိုက်ကွန်တွေကဟော အလွတ်ထွက်မဲ့ပုံရောပေါ်လာအဲပိုက်ကွန်တွေကလွတ်ထွက်မဲ့ပုံနဲ့ပေါက်ဦးရသူ့အနေနဲ့ရောဒီတိုင်းပဲပိုက်ကွန်တဲမှာပဲနေသလိုလိုနဲ့သေရမှာထင်တယ်ဗျာဟင်နေမလိုလိုနဲ့သေရမှာထင်တယ်ဗျာကဲပဲနဲ့တော့ဗျာဟင်ဟိုရကန်းဘယ်မှာပြောတာဒူတဲ့တော့ဒါမျိုးပါပါဘူးပြောမပါပါဘူးဗျာသိလို့ပြောတာပါမငင်းနဲ့ဗျာမပါဘူး ဘုရားရှင်ပြရောက်တော့ဘုရားကတို့မိတယ်တမိဘယ်ကလာတော့လို့မေးဟုတ်ကဲ့ဟင်တမိဘယ်ကလာတော့လဲသိဘူးဘုရားဟုတ်ကဲ့အဲ့တော့ဘေးနာပရိသတ်တရားဂျိနာတော့ဟုတ်လေဟင်တမိဘယ်ကလာတယ်လို့မေးတယ်အဲ့တော့တပည့်တော်မသိပါဘုရားဟုတ်ကဲ့ဟင်ဟင်ဒါတမိဘယ်ပြန်มาလဲတဲ့မေးပြန်တယ်တပည့်တော်မသိပါဘူးဘုရားအဲ့တော့ဘေးကဂျိနာပါမလား အင်းအာလဝီငါလာတယ်ရကန်းယုံပြန်မလို့ဖြေလိုက်ပြီးတယ်ဟုတ်လားဟုတ်ကလားဟင်သူကဖြေဘူးရဟင်ဘယ်ကလာတယ်တဲ့မသိပါဗျာဟုတ်ကလားဘယ်ပြန်မှလဲတဲ့မသိပါဗျာဟုတ်ကလားအဲဖះထားမယ်မသိဘူးလားတဲ့သိတော့သိတယ်ဖះကွာမကြဘူးလားဟင်မသိဘူးလားဆိုတော့လေဟင် သိတော့သိတယ်တဲ့တကယ်သိလို့လားဆိုတော့ဟွန်းဝါမကြောက်ဘူးလားဟင်ဟွန်းမသိဘူးလားဆိုတော့သိတယ်တဲ့သိသလားဆိုတော့လည်းသိဘူးတဲ့ကဲဘယ်နေတော့ဟိအဲ့တော့ဘေးကသူကြံလို့ကုန်ရအာရောဗျာဟင်ဖះကောင်းကောင်းမဖြေဘူးဆိုဟုတ်ကလားဒီလိုဆိုဖះရွက်တိုက်ဖြေတာတော့မတူဘူးလားဟင်ဘယ်ကလာလဲသူရင်းမှသိတာတင်တယ်ဟိကံသိမ့်တဲ့ဒီစကားပြောပါမလား ဟင်ဒါဇံသိညာသိနဲ့ကိုပြောနိုင်တာတင်တယ်ဟဲ့ကာမအာယုံကိုအာယုံပြုပြောတာလားဓမ္မအာယုံကိုအာယုံပြုပြောတာလားအဲ့တို့ဓမ္မအာယုံအာယုံပြုပြောတာဗျအဲ့တော့ဘုရားကပြန်ပြီးမေးသမီးငါဘုရားကနေပြီးဘယ်ကလာတုံးဆိုတော့သမီးဘာဖြစ်လို့မသိဘူးပြောတာတော့နဲ့အဲ့တော့ဘုရားရှင်တို့မြည်ပြီးတို့အကျိုးမဲ့စကားဘယ်တော့မှပြောဘူးလေကွအဲ့တော့ဘယ်ဘာကလာတော့မေးလိမ့်မိတာယူဘယ်ဘဝကလာတယ်လဲလို့ သမီးရောမေးတယ်ထင်လို့သမီးဘယ်ဘဝကလာမမသိတဲ့အတွက်မသိဘူးလို့လျှောက်ပါတယ်ဟုတ်ကလားဟင်အေးဒါလည်းဟုတ်တကွယ်ဟင်သူဒါတရားဓမ္မအာယုန်နဲ့ဖြေတာထင်တယ်ဟင်ကာမအာယုန်နဲ့ဆိုရင်တော့အာလဝေကလာတယ်ပြောရမှာဗျနင်းသူကဓမ္မအာယုန်ဘက်ကနေဖြေတာဟုတ်ကဲ့ဘာဖြစ်လို့တော့ဇံစိတ်ညာစိတ်နဲ့ကိုတာကံစိတ်နဲ့ဖြေနိုင်မှာမလားဒီအမေမျိုးကိုမဖြေနိုင်ဘူးဗျအေးဒါလည်းဟုတ်ပြီတဲ့ အဲ့တော့တို့သမီးဘယ်ပြန်มาတော့ဆိုမသိဘူးလို့ဘာလို့ဖြေတာတော့နဲ့မေးပြန်ဗျာဟုတ်ကလားအဲ့တော့သမီးဒီကနေပြီးဘယ်ဘဝကို ပြန်ရမယ်ဆိုတာကို तू မသိလို့တဲ့ဟုတ်ကလားဖះရှင်တို့မိဒီဘယ်ရွာပြန်มาတော့ဘယ်အိမ်ပြန်มาတော့မေယုထုံးတာယူလေဟုတ်ကလားဟဲ့ဟင်အဲ့တော့ဘယ်ဘဝပြန်มาတော့ဆိုတာလဲသမီးအဲပြန်ရမယ်ဘဝကိုမသိလို့မသိဘူးလို့ဖြေပါတယ်တဲ့ဒါလည်းမှန်တယ်ထင်တယ် တို့တွေရောဘယ်ဟာလားဟုတ်ဖြူဘွားလားမေးတဲ့အဲ့တော့ငါကမသိဘူးလားဆိုတော့သိတယ်လို့ဘာလို့ပြောတာတော့ဟုတ်ကလားဟင်တတရားမေးခွန်းတင်တယ်ဒါကြတော့လေသိရမှလူတိုင်းသိတယ်ဘယ်တော့သိမယ်လို့သိနိုင်မလားဟင်ဘယ်တော့သိမယ်လို့မသိနိုင်တဲ့အတွက်သမီးတော့မသိဘူးလို့ဖြစ်ပါတယ်တဲ့ဟုတ်ကလားဗျာဟင် ဟုတ်ကလားတကယ်သိရလားဆိုတော့ဘာလို့မသိဘူးပြောတယ်တဲ့တခါသရုဒ္ဓမေကွန်းတဲ့လေအဲ့တော့သိရမှာတော့သိတာသိချိန်ရောဟိသိချိန်မသိလို့မသိဘူးလို့ပြောပါတယ်တဲ့ဒါတို့အဲ့ဒီရကန်းပယ်မှာသမီးလေးကဖះနဲ့မေးဖြေလောက်တာကွယ်အဲ့ဒီချိန်မှာတို့ဖះကခုနပြောတဲ့အန်တီဘူတော့အယံလောကောဟင်အယံလောကောဤလောကကြီးဒီအန်တီဘူတော့အမိုက်တာဟင်ကြီးစိုးနေတာထင်တယ်ဟိ အဲ့တော့မိုက်နေတဲ့မှောင်နေတဲ့သွားတဲ့ပုဂ္ဂိုလ်အရှိတော်သိသလားအနောက်လို့ကောကြောင်လို့ကောပြီးတော့ကျင်းရှိတာကောခလုတ်ရှိတာကောမှောင်နဲ့သွားသူမသိသလိုတဲ့ဟုတ်ကလားဟဲ့ဟင်တို့ကောခုနကဇံသိမ့်နဲ့ညံသိမ့်မရှိတဲ့မျက်လုံးနှလုံးမရှိသူဟောပဲလို့တော့ဟဲ့ပါပြီတော့ဘယ်ကလာတော့ဘယ်ပြန်มาတော့သိဘူးတဲ့ဟုတ်ကလား အဲတနုကိတဝိပဒတိတဲ့အဋ္ဌာဤလောကထဲမှာဟင်ဝိပဒတိအမောင်းကိုပယ်မှုဟုတ်ကလားတတိဖြင့်အထူးရှုမှတ်လေရှိတော်သူစီတနုကောနည်းနည်းလေးပဲဟုတ်ကလားဘောတော့ဆွဲအားကိုလွန်ဆောင်နိုင်သူဘယ်နှယောက်ပါဟင်ဆွဲအားကိုလွန်ဆောင်နိုင်သူမပါတဲ့အတွက်တဲ့နည်းနည်းလေးပဲထင်တယ်ဟုတ်ကလားအဲ့တော့တကူနောသာလမဟုတ်တော့ဝါအာပောတက္ခာယကိသတိဆိုတာဟင် ဟိုပိုက်ကွန်ထဲမှာမိနေတဲ့ငှက်တွေလွတ်သွားတယ်ဆိုတာနည်းနည်းလေးတော့ပဲကြားဘူးတကလို့နတ်ပြည်ကိုသွားနိုင်သူလဲနည်းနည်းလေးပဲဒါလေးလဲဟောလိုက်ရောသူသောတာပန်တည်တာထင်တယ်သောတာပန်တည်တယ်ဆိုဓမ္မစကုထင်တယ်သူမျက်လုံးရပါပြီထင်တယ်မှောင်လေးလားဟိသူအလင်းညာလင်းရပါပြီဟိုသူဒီကာမအာယုန်နဲ့နေတော့မလားဓမ္မအာယုန်နဲ့နေမလားသူဒီကာမစိတ်နဲ့နေမလား ဟိုကံစိမ့်နဲ့နေမလားဟိုစံစိမ့်ညာစိမ့်နဲ့နေမလားဟင်လောက်တာကတော့သူရကန်းတယ်မှာဗျရကန်းလို့လောက်ရလိမ့်မယ်ထင်တယ်ဘာဖြစ်လို့တော့ဘဝရှိသေးတယ်ထင်တယ်ဘဝရှိရင်အသက်မွေးမှုနဲ့ဝမ်းကြောင်းမှုတော့အောင်မှထင်တယ်ကင်းနိုင်ပါမလားဘဝရရင်အသက်မွေးမှုနဲ့ဝမ်းကြောင်းမှုဟင်ဟိုဝတ်ထားဒီဟိုနေအိမ်ဒီဒါအသက်မွေးမှုထင်တယ်ဟဲ့စားတာကဝမ်းကြောင်းမှုထင်တယ် ဟင်အဲ့တော့တို့တူတူမှာတဝမ်းလားနှစ်ဝမ်းလားဟုတ်လို့လားတအိမ်တောင်ကိုတူတောင်ယူထားတာဘယ်နှဝမ်းတော့အဲ့ငှက်သားတဝမ်းညဟင်လူတွေဘယ်နှဝမ်းလောက်ရှိတုံးတအိမ်တအိမ်ဟင်အဲ့တော့ဒီကိစ္စတွေကောဟင်ရကန်းတယ်မှာကောမလောက်ပါဘူးလားလောက်ပါမှာဗျာဟုတ်ကလားဒါကတော့ဘဝရလာရင်ဘဝသမှုရိယကြောင့်ဘဝဒုက္ခရှိပြီရှင်းနိုင်ဘူးလားဗျာ အဲ့တော့ဒီဘဝသမှုတွေကကိုယ်ဘဝကိုကျင်လေလို့ဟိုရထားလို့လိုချင်လို့ဘဝဒုက္ခရလာရင်ဒီဘဝဒုက္ခကိုတို့ပါတော့ဟဲ့ဟင်ဖြည့်ရှင်းဖို့ရာအတွက်ကာမသမှုတွေရလာလိမ့်မယ်ထင်တယ်ကာမအာယုန်တွေကဒီဘဝကိုဖြည့်ရှင်းပေးတာမဟုတ်လားဟင်အဲ့တော့ကာမသမှုတွေရလိုရင်းနဲ့ကာမဒုက္ခတခါထပ်မခံဘူးလားအဲ့တော့ဘဝဒုက္ခပြင်းကာမဒုက္ခတို့ဒုတ်တစ်ချောင်းရိုက်ခံရလားနှစ်ချောင်းဟင်ဟုတ်ကလား လက်ကျိုးလက်ညှိုးနှချောင်းထောင်ပြတချောင်းမဟုတ်ဘူးလားဟင်ဒီသမီးကလက်ညှိုးနှချောင်းထောင်ပြလို့တော့ဟင်တချောင်းနဲ့မဟုတ်ဘူးလားဟင်လုံတုံးကတော့တို့ကိုဘဝလေးကိုဟင်နှစ်သက်လို့ကိုဘဝဒုက္ခလေးကိုဖြေရှင်းခြင်းလို့ကာမအာယုံလိုက်တာမဟုတ်လားအဲ့တော့ကာမအာယုံလိုက်တယ်ဆိုတာကာမသမုဒယနော်မှာကာမဒုက္ခတစ်ခါထပ်လာတယ် အဲ့တော့ဘုရားရှင်ကတော့ဆူးတစ်ချောင်းဆူးတာကိုဆူးတစ်ချောင်းနဲ့နှုတ်တယ်လို့တဲ့အဲ့တော့နှခါနာမဖြစ်ဘူးလားဟုတ်ကလားဟင်ဟင်ဆူးတစ်ချောင်းဆူးတာကိုနောက်ဆူးတစ်ချောင်းနဲ့နှုတ်တော့ဘယ်နှချောင်းဆူးတော့နှစ်ချောင်းဆူးကိုရောကိုဘဝလေးကိုအဲตายရမယ်မောတဲ့အတွက်ဟုတ်ကလားဒီဘဝဒုက္ခလေးပြေပြောက်အောင်ဟဲ့ဆိုပြီး ဟိကာမအာယုန်လေးခံစားတော့တဲ့လို့တချောင်းလားနှစ်ချောင်းတချောင်းမဟုတ်ဘူးလားဟုတ်ကဲ့ဗျာဒါရင်သမင်းတလုတ်ဒုတ်တစ်ချက်လားသမင်းတလုတ်ဒုတ်နှစ်ချက်လားဟုတ်ကလားဟဲ့ဟိအဲ့တော့သူ့ဒီရကန်းတယ်မှာလေးကြတော့ဟုတ်ကလားဟိသူဓမ္မဟူကံစိတ်ကိုပေ၍သံဖိညာဖိနဲ့ဓမ္မအာယုံယူတော့ တို့နှစ်ချောင်းလားတို့တစ်ချောင်းတစ်ချောင်းပဲရှိတယ်သူတစ်ချောင်းပယ်လိုက်ပြီအဲနှစ်ချောင်းရိုက်ခံရတာနဲ့တစ်ချောင်းရိုက်ခံရတာဘယ်ဟာသက်သာမလို့ဟုတ်ကလားဟိအဲတစ်ချောင်းတောင်ဟိုအရင်ကြတာနဲ့အဖျားကြတာဘယ်ဟာကနာမလို့ဟုတ်ကလားဟိဟိအတိကြတာရအဲ့တော့သူဟိုတို့ရကားနာမဆိုတော့ရကားလောက်တော့လောက်အောင်မထင်တယ်ဟိသူ့ဖောက်တယ်ဒီကောရှိဘူးလားသွားဗျာတရားနာဟိ ဟိုအာလဝီကဟိုတို့ဘုရားရှင်စီလာတုန်းကတော့ကာမအာယုန်နဲ့ကံစိတ်နေဟုတ်ကလားဘုရားရှင်စီကရကန်းယုံသွားတော့ဓမ္မအာယုန်နဲ့ညာစိတ်နေဟဲ့ခြေလမ်းချင်းတူရလားဟင်တယောက်တော့တယောက်သေးပဲမဟုတ်လားဘုရားကလည်းသူပဲမဟုတ်လားအခုကသူပဲမဟုတ်လားအသာသနာဟင်လူဘဝဆိုတော့ဘဝကောင်းတယ်နဲ့ဟဲ့သာသနာဆိုတော့အချိန်ကောင်းတယ်နဲ့ဟဲ့ ဒီချိန်မှာဘာလိုချင်လိုချင်ရတာထင်တယ်ပြီးတော့လူဘဝလည်းဘာကြိုးစားကြိုးစားဖြစ်နိုင်တဲ့နေရာထင်တယ်ဟုတ်ကလားအားကြသို့